you. တင်ဘာလ10ရက်နေ့ကောသာတကီရဲ့1385ခုနှစ်ဝါကောင်လာတိကျော်10ရက်နေ့ကုသလကာယီတရားရေးတာ fresh ကမှာဘောရီမင်းဆရာတော်ဖျားကြီးဦးစီးကျပါတော့ကိုယ့်ရဲ့တရားစခန်းရဲ့စခန်းပိတ်ပွဲခန်းနာစီစဉ်ဖြစ်ပါလေရှင်ယောဂီသူတို့ကောင်းအောင်လို့ရှင်ကျမတို့ကိုယ့်ရဲ့ဒါ တရားစခန်းကာလအတွင်းမှာဆရာတော်တန်ခါတော်များဘက်မှာဘုန်းတော်ကျမတို့ဘုရားဝစ္စအဖွဲ့သားများအားလုံးမှာဘုန်းတော်စွမ်းစွမ်းတမန်စွမ်းလုံးဆောင်ရွက်စီစဉ်ပေးခဲ့ကြပါရဲ့ရှင်အကယ်၍များတောင်ပြူတရားညီညွတ်မှုမရှိဘူးဆိုလို့ရှိရင်ခွင့်ပြုပေးကြဖို့အတွက်လူမျိုးပြတတ်ရတဲ့အပါရဲ့ရှင်ယောဂီသူတော်ကောင်းများအနေနဲ့ ကိုရတာတရားစခန်းကိုကြွရောက်ပြီးတော့တရားအထုတ်ရတာကြည်လူကြည်လမ်းမှုတွေရရှိနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒီလိုတရားစခန်းတစ်ခုပေါ်ထွက်လာဖို့ဆိုတာအထက်ကအများကြီးကြိုးစားကြရပါတယ်။အတူတူအားဖြင့်ကြောင်ရှိတန်တော်တို့များအင်တာနက်ကိုပြန်လာရပါတယ်။ဆရာတော်ကြီးတွေလည်းမြန်မာပြည်မှာကြွရောက်တဲ့တင်းတုံးတစ်ခါ အနေနဲ့ဖြစ်စီတောင်းမှန်စကားပြောတာဖြစ်စီနောက်တစ်ချိန်မှာလည်းကျွန်တော်တို့တရားစခန်းကျင်းပတဲ့အခါမှာယောဂီဟောင်းများအနေနဲ့လာရောက်ပြီးတော့တို့အကုသိုလ်တွေတအားပြေပါဝင်ပြီးကြဖို့မေတ္တာရက်ခံပန်ကြားပါရရှင်အခုကျွန်မဒီတရားစခန်းကြီးကိုစတော့မယ်လို့ပြောလိုက်တဲ့အတွက်ဒီလိုလာကြတဲ့လူတွေကကိုယ်ပါတီလာတွေဆောင်ပြီးကြတယ် ဝိပဿနာတရားတွေအထုကြတယ်ဒီကုသိုလ်ရှင်များကိုကုသိုလ်ပြုခြင်းတွေဒါနအလှူရှင်များအများကြီးပေါ်ထွက်ခဲ့ပါလေအေပတံကိုရောမြတ်ဆရာပါမလေးရှင်အဲ့တော့အလှူရှင်များအလုံးတော်ဆိုရင်နေ့ဆုံးလူရန်လိုလေအာယုဆုံးလူရန်လိုလေလူရန်မှုစုစုကိုတရားစခန်းမှာဒီလိုရရှိတယ်အဲ့တော့ကျွန်မကအလှူရှင်များဝမ်းမြောက်နိုင်ရန်အတွက်အလှူရှင်များရဲ့စည်ရည် ဖြစ်များနေတယ်ဝါမျက်ဝမ်းသာတာလူကိုရည်သက်ချနိုင်အောင်လို့ပြောပြပေးတာဖြစ်ပါလိမ့်ရှင်ကုသလတိုင်းတရားမိတာ French ကကိုယ့်ရဲ့တရားစခန်းအတွင်းအာယုံဆုံးနေ့ဆုံးအလှူရှင်များပြင်ပါရှင်ကိုပီတာဒေါက်တာမုံမုံအေရောကနေပြီးတော့ဒေါ်လာ900မာတီပါတယ်ဖာတင်ကြီးဦးတမ်းမြန်နဲ့ ဦးသားမြင့်နဲ့တမီမဆုမြတ်အောင်သူမိသားစုလိုအပ်တော်လာတရားဦးညံနဲ့ဒေါ်ချစ်မင်းဒေါ်ချစ်မင်းရှာမိသားစုတော်လာတရားကိုရဲ့ချက်မတ္တနာမြတ်ပြီးတမီမိမိကိုမိသားစုလိုအပ်တော်လာတရားမိခင်ကြီးဒေါ်ထိထိကြီးနဲ့တမီမန်ငွေကြီးမလလာကြီးမိသားစုမှာတော်လာတရားဖခင်ကြီးဦးမြင့်စိန်နဲ့ကိုဝင်းကျော်ဒေါက်တာပူဇာမြင့်ဒေါ်လာ200ဦးထွန်းလှဒေါ်အောင်ကြိုင်မိသားစုဒေါ်လာ ဒေါက်တာဒေါခင်နှင်းအေးမှဒေါ်လာ100ဒေါက်တာဦးလာဝင်းမမီမီလင်းတို့ကမာတီငွေဒေါ်လာ200ကိုအောင်မြင့်ကျော်မလမွန်စံမီတာစုမှဒေါ်လာ300ဒေါ်နန်းခင်မွေးမှဒေါ်လာ200ကိုအောင်ကျော်မမတ်သွဲစင်မီတာစုမှဒေါ်လာ90ဒေါက်တာမြင့်သိန်းဒေါ်ညဉ့်ညဝင်းမီတာစုမှဒေါ်လာ900ကိုအောင်နိုင်ဦးမတ်တီတီတီမီတာစုမှဒေါ်လာ300 တာလီမောင်ကောင်းခန့်စောမှဒေါ်လာတရာဒေါက်တာချွန်းချွန်းဒေါက်တာနန်းအိမ်ခန်းမိသားစုတို့မှဒေါ်လာ300မရစ္စာမြင့်ဝမ်မိသားစုမှဒေါ်လာ300ဦးတင်မောင်ဒေါ်ရင်ရွှေမိသားစုမှဒေါ်လာ30မိဘများဖြစ်ကြသောဦးဝင်းတော်များသမီးမန်းမန်းရဝန်မိသားစုတို့မှဒေါ်လာ900ကွယ်လွန်သူဦးအောင်တရားရည်စု၍ဒေါ်အေးအေးခိုင်မိသားစုဒေါ်လာ200 ကွယ်လွန်သူမိဘနှစ်ပါးအားယေရှု၏တတိတော်ရှုဒေါ်လာ200အဲလ်ဘတ်နဲ့ဗစ်ကီမိသားစုဒေါ်လာ200ဦးမြင့်စံဒေါ်နှင်းအိမိသားစုဒေါ်လာ200ဒေါက်တာအောင်မျိုးနဲ့ဒေါက်တာဦးမခိုင်မိသားစုဒေါ်လာ300ဒေါက်တာမမောင်ခင်မန္တလေးဝင်မိသားစုဒေါ်လာ300ကွယ်လွန်သူမိဘနှစ်ပါးနဲ့ဦးတန့်စင်ခါဦးမော်စီလိုအားယေရှု၏တော်မြတ်မြတ်ကြီးမိသားစုဒေါ်လာ300 ကွယ်လွန်သူမိဘနှစ်ပါးအားရည်စူး၍သမီးတော်ရှိမိသားစုဒေါ်လာ200ကိုအောင်ထွန်းဒေါက်တာမြင့်မြင့်လွယ်မိသားစုဒေါ်လာ300မမီမီဝေါင်းမိသားစုဒေါ်လာ90ကိုမြင့်သိန်းဦးမန်းနန်းထူမြင့်မိသားစုဒေါ်လာ200မန္တလေးမြို့ဥပတိုက်ဒေါ်ကြီးကြီးကျေးကုန်ဆိုင်ဦးမြတ်ဒေါ်နန်းမြင့်မြင့်တို့သမီးရွှန်းရွှေအိမ်သုံးဝေစင်မိသားစုဒေါ်လာ100ဒေါ်အင်ကျူဒေါ်လာ90 ကျင်းရှိဒေါ်လာတစ်ထောင်အဲလီမြို့လေဦးနေစန်းထုတ်ဒေါက်တာမြတ်တန်နာဆန်းသမီးနင်းလက်မိကျဲစမိသားစုဒေါ်လာတရာဒေါက်တာခွန်စိုးထက်အောင်ဒေါက်တာနန်းသာကြီးထုတ်မိသားစုဒေါ်လာတရာမခင်မြတ်နဲ့မခင်မြတ်အေးမခင်မြတ်ထွေးမိသားစုဒေါ်လာ300နှစ်ဖက်သောမိဘများအမှုထား၍ဦးထွန်းကြည်ဒေါက်တာ ဒေါက်ခင်ခင်သက်မိသားစုဒေါ်လာ100ကိုတင်အောင်အောင်မြတ်မြတ်နိုင်မိသားစုဒေါ်လာ300အဲဒီတော့ကျွန်မတို့ရှင်ဒီတက်ကြလိုက်ကြတာအားလုံးပေါင်းရင်ဒေါ်လာ9000နဲ့30လက်ခံရရှိပါလိမ့်ရှင်အားလုံးပေါ်ရကြပါရှင်အာจิตာจิตာအခုအလူရှင်များဟာဆိုရင်အာယုံစွန်းနေဆုံးကိုရည်စူးပြီးတော့ယူရမ်းရတာဖြစ်ပါတယ် ကျမတို့အနေနဲ့ကတော့ကိုယ့်ရဲ့တရားတရားစခန်းကိုစင်တီအောင်စီစဉ်ရတာဖြစ်တဲ့အတွက်တူးချင်းကိုတရက်ချင်းမပြီးနိုင်နဲ့ကိုယ့်ရဲ့စလုံးမှာဒီအလှူရှင်များရဲ့ကုသိုလ်ပါဝင်နေပါတယ်။အဲဒီအတွက်ကြောင့်ဒီအလှူရှင်များကတရားအလှူရဲ့ညပါတယ်။တရားအထုတဲ့သူများကိုချီးမြှောက်တာဖြစ်တဲ့အတွက်တရားအလှူရဲ့ညပါပါလေ။စောကုဝေယဝဆအလှူရဲ့ညပါလေ။အဲ့ဒီဒီ ကျမတို့ဘောဘကအဖွင့်ရတဲ့စီစဉ်ဆောင်ရွက်နေတဲ့စွန်းစားဆောင်တိဆောက်ဖို့အတွက်ပထမအကြိမ်ရောဒီများဤကောင်းမှုဆိုပြီးတော့ဒီဒေါ်လာ9000နဲ့30ကိုမတည်ပြီးတော့ရှင်းထားပါမယ်ရှင်။အဲ့ဒီအတွက်ကြောင့်ဒီအလှူရှင်များအားလုံးဒီအလှူသုံးမျိုးကိုတကယ်နဲ့ရေးသားထားနိုင်ပါတယ်ရှင်။ကျမတို့ဒီနောက်ရှိတဲ့ရင်းရင်ပေါ်မှာကျမတို့စွန်းစားဆောင် ဆောက်ပါမယ်။အဲဒီအတွက်ကြောင့်ပထမအကြိမ်ယောဂီများကောင်းမှုဒေါ်လာ9000နဲ့30ပါရှင်။သာတုသာတုသာတုဓမ္မခန္ဓာသိစဉ်များကိုဖတ်ကြားပါမယ်။ပထမဆုံးအနေနဲ့တော့ဓမ္မရသမောတ္တသုံးကြီးရွတ်ဆိုပြီးခန္ဓာဖွင့်လိုက်ကြမှာဖြစ်ပါတယ်။ ဒုတိယအစည်းအဝေးရတော့ကုသလကာယီတရားရည်တာဤပဒါနနာယကဆရာတော်ဥပ္ပတနာဓမ္မ၅ပါးတိလာနဲ့မဩဝါဒခံယူဆောက်တည်ကြမှာဖြစ်ပါတယ်တတိယအစည်းအဝေးမှာတော့ဆရာတော်ဥမိလာတက္ကဓမ္မစခန်းသိဩဝါဒတရားနဲ့ရေစချတရားနိုင်ကြမှာဖြစ်ပါတယ်နောက်ဆုံးမှာတော့အယက်စေယနာမေတ္တာဖို့အမြတ်ပေးမိပြီး พระกาตาดันที่นั่นที่จะถูกต้งจริงยิ่งสุดขณะไปเป็นยามาพิบัติขณะที่เตนามาเจียะนโมตตาต้องจริงยิ่งสุดอาคารนาพุทธเจ้ามาสุชินโมตตาเลดวาจูตัตตาเโมตัตตาเมโมตัตต Gracias. ဒိဋ္ဌဓမ္မာကိုယ်တကာလတရားစခန်းပြုကြတော့ အဲကြောင့်ဒီလိုဘိုးဘွားတရားကိုရှားတာအားဖြင့်ငါးပါးတရားလေးနဲ့ပြန်သွားလို့ရှိရင်မိမိတို့ရဲ့လုပ်ငန်းခွင်မှာအားလုံးအစင်းနဲ့ဖြစ်မှာမို့အခုမိမိတို့ရဲ့ဘိုးဘွားတရားကိုရှားတာလေးအချိန်ကစားလုပ်ငန်းဝင်ကိုဝင်ဖို့အတွက်ငါးပါးတရားနဲ့သွားနိုင်အောင်အခုဒီမှာစပြီးတော့ငါးပါးတရားစောင့်တည်နိုင်ရဖို့ဩဝါဒတော်ကိုယူနေညာပြပြသူပေါ်လို့ဆိုကြပါစို့ through မိသနုကဟံကတဝါသီလံတိထမေပန္တိဒုတိယံပိအဟံပန္တိတိဒရဏိနတာသေသတိယံကမ္မယာသာမိအလောကဟံကတဝ शरण भ्रमण परिभवना सोपान की बाधा င်းနဲ့ညီစုပြီးတော့ဒီလိုတရားစကန်ကိုစီရင်ကျင်းပါအဲလိုစီရင်ကျင်းပါတော့အထက်ဘက်ကပြည့်ပြည့်စုံစုံနဲ့လိုရတဲ့တရားစကန်မှုတဲ့အတွက်တချို့နေရာလေးတွေမှာလက်ဟာတာတွေရှိအဲလိုလက်ဟာတဲ့ဟာတွေကိုဟောဒီနေရာဖြစ်တယ်လို့လက်ရတယ်အစင်မကြီး ကြိုးစားအားထုတ်ကြဖို့ဒီလိုတိုက်တွန်းလို့အဲဒီလိုမဟုတ်ဘဲနဲ့ယောနိတော်မနတိကာရံထားပဲနဲ့အပြစ်တင်မဲ့ဝေဖန်မယ်ဆိုရင်အဲဘယ်လိုကိုဝေဖန်မှာလဲမိမိရကိုပြန်စဉ်းစားကြည့်အာရမစေနာဝန်နံဒုတိယဘုံမှာဦးဇင်းတို့ပြဿနာအခက်ကြီးနေပြီးပြီးငားထားတာမရှိဘူးအဲဒီလိုငားတာပဲအခုလိုကိုယ်စိတ်လေးနဲ့ကိုကုသိုလ်ရခြင်းနဲ့စိတ်နဲ့ တရားဝိသတွေဝိုင်းရုပ်တယ်ဆိုတော့အဲ့ဒီဝိုင်းရုပ်တဲ့အင်အားတွေကပိုပြီးတော့တန်ဖိုးကြီးရှင်တို့ပတ်စံမှာပြီးတော့ခိုင်းလို့ရှိရင်မရဘူးလားဗျာဆိုတဲ့အားလုံးတချို့မေးတာရတော့ရဒါပေမဲ့လို့အဲ့လိုပုဂ္ဂိုလ်တွေကသူ့ရဲ့လုံအားကရဖို့ပဲဥတည်တာအစင်ပြေရမပြေရဘူးသူတို့ဘာမှစိတ်ထဲမှာမရှိဘူးအဲ့တော့အစင်မပြေရင်ဒီလိုယောဂီတွေပဲ သိစေရမှာလက်ဆံရည်ပေးရတယ်လုပ်ငန်းဝင်မှာလည်းစိတ်မပြေဘူးဆိုလက်ဆံကိုပြီးတော့စိတ်ဆင်းရဲမှုတွေဖြစ်အဲ့တော့အဲ့ဒီလိုမျိုးတွေမဖြစ်အောင်ဆိုတဲ့အနေနဲ့ဦးဇင်းတို့အားလုံးကနေတန်တန်နဲ့အစွမ်းကိုဆောင်ရွက်ပြီးတော့အကောင်းဆုံးဖြစ်အောင်ကြိုးစားပြီးတော့လုပ်ပေးတာအဲ့ဒီလုပ်ပေးရဟိုတွေးလာတဲ့အကြောင်းအရာ ကျေးဇူးတော်နာကြီးစီရင်စီအပြည့်မြင်မြင်နဲ့စီဝင်ပြီးတော့ပြောနေတော်မူဒီကာရစေတာပြီးတော့မိမိတို့ခြေတုံးသွားကြမယ်ဆိုရင်မိမိတို့အတွက်ကုသိုလ်တွေအများကြီးဖြစ်တယ်။ဦးဇင်းကျောင်းရဲ့နာမည်ကကုသလကာရိတ်တာကုသလကာရီဆိုတာကုသိုလ်ကောင်းပြုလေရှိသူတို့ရဲ့နေရာကုသိုလ်ကောင်းပြုတဲ့ရိတ်တာအဲ့လိုပဲပြရ အဲ့လိုလေးတွေရတော့ရောက်လာတဲ့ယောဂီတွေကတယောက်နဲ့တယောက်မေတ္တာတဲ့ဝင်မှုပြီးတော့ဆွေးနွေးနေတဲ့အရာလေးတွေကိုမေတ္တာထားပြီးတော့ကာယဉာဏ်နဲ့ကုညီမဲဝစီကံနဲ့ကုညီမဲမနောကံနဲ့ကုညီမဲအဲ့လိုကံလုံးမှာ နဲ့ကုညီလို့ရတဲ့နေရာမှာကာယကံနဲ့ကုညီဝစီကံနဲ့ကုညီလို့ရတဲ့နေရာမှာဝစီကံနဲ့ကုညီမနောကံနဲ့ကုညီလို့ရတဲ့နေရာမှာမနောကံနဲ့ကုညီပါအဲ့လိုကာယကံဝစီကံမနောကံကိုကျန်ထားပြီးတော့ကောင်းအောင်မျိုးလိုဆောင်ရွက်မယ်ဆိုလို့ရှိရင်အရာအလုံးမှာကုသိုလ်လေးဒီထဲရောက်လာတဲ့ပုဂ္ဂိုလ်ရဲ့ကုသိုလ်ဖြစ်စေခြင်းလို့အဲ့ဒီကုသိုလ်ကိုအကြောင်းယူပြီးတော့ အာလုံးရောက်လာတဲ့လူတိုင်းကုသိုလ်တရားတွေတိုးပါပါသည်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီတိုက်တာယူပြီးတောင်းထားတာဖြစ်တော့ကုသလတာရီဆိုတဲ့အနေတန်တွေရောက်လာတဲ့တရားကုနာအာလုံးရောက်လာတဲ့သူတော်စင်တွေအာလုံးကုသိုလ်တရားတွေတိုးပါအောင်ကြိုးစားနိုင်ကြပါစေနာနာတော်တရားစံနေမှာလည်းဇီလိုနာဖုံးမှာလည်းအကြောင်းကိုဖြစ်လာ ဓမ္မမကြီးအားလုံးကယသိအနေထားကိုကြည့်ပြီးတော့နောက်ထပ်တရားစံနေဖြစ်နေတယ်။ကောင်းပါရဲ့ဆိုပြီးတော့အဲဒီလိုတရားနဲ့ရောပြင်ပြလာတယ်။ပြင်ပြလာရတဲ့အတိုင်းဦးဇင်းတို့အများရဲ့ဆန္ဒရှိနေတော့ဖွင့်လက်ပြီးကိုဆောင်ရွက်ဖို့အစီအလာတခါတော့လည်းရှိလာတယ်။ရှိလာတဲ့အခါကျတော့ဦးဇင်းတို့ဒီတိုင်းနဲ့မရဘူး။တန်ခါတွေလည်းပဲကြိုးစားတာ ဒါမဲ့တရားတော်မှညာလည်းပဲမိမိတို့ထိုင်အားထိုင်တိအားလျော်စွာမိမိတို့ရဲ့ကာယအာဉာဏ်အားလေးကိုကုညီဆောင်ရွက်မေတ္တာပြည့်ဝင်ပြီးတော့လိုအပ်တဲ့နေရာနဲ့တရားတော်ရဲ့ငါတို့ရဲ့ပါဝင်ဆောင်ရွက်မယ်ဆိုတဲ့အတိအကျရှိဖို့လိုတာအဲဒီလိုရှိမယ်ဆိုလို့ရှိရင်ဦးဇင်းတို့သွားမယ်လမ်းစဉ်ဟာချောချောနေအားလုံးချမ်းသာဖြစ်မှာ ကြောင့်မိမိတို့ဒီရကြပြမှာဖွင့်လိုက်တဲ့တရားစခန်းမှာအခုပထမဆုံးတရားစခန်းဖြစ်ပေမဲ့အားလုံးအားထုတ်ကြတဲ့လူတွေကြည့်လို့စဉ်းစားတော့စိတ်ချမ်းသာတကယ်ကိုအားထုတ်ကြအဲ့လိုမျိုးအားထုတ်တယ်ဆိုလို့ရှိရင်တရားတရားနဲ့ထုံးရောကိုယ်ရောစာစာရနဲ့ပုဂ္ဂိုလ်ရောအားလုံးကစိတ်တည်ကြည်လို့ပြီးတော့ကုသိုလ်တရားတွေပြောဝါကြတဲ့အတွက်အားလုံးမှာကုသိုလ်တရားတွေအများကြီးဖြစ်တယ်လို့ မိမိတို့ညီမထားတဲ့အမေဘုံလေးပါလို့လည်းပဲအဲ့ဒီလိုတင်ရားတွေနဲ့ပြည်စုံအောင်အားထုတ်နိုင်ရသည်ဖြစ်၍ဘုရားသာကြီးတဲ့သူတော်ကောင်းတွေလို့ဒုက္ခလာမှာအပေါင်းသူတော်ကောင်းတို့ဒုယောဂီအပေါင်းသူတော်ကောင်းတို့လည်းပဲမဟာအတ္တင်တဲ့နိဗ္ဗာန်ဆွေပညာကိုပြောစမ်းနိုင်ရတဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်များဖြစ်နေရသည် တပည့်တော်တို့ယောဂီဧည့်သည်များယောဂီအမျိုးသားအမျိုးသမီးအားလုံးတို့မှာတပည့်တော်တို့မှာပြင်ပခဲ့တာရှိရင်တပည့်တော်တို့အပြောမတတ်အဆိုမတတ်အနည်းတိုင်းမတတ်ပြောမှဆိုမှရှိခဲ့ပါကယောဂီများအားလုံးရဲ့ကိုယ်စားတပည့်တော်ကနေပြီးတော့ရှိခိုးဝန်ခံကြတော့တောင်းမှာပါသိရှင်ဗျာတပည့်တော်တို့ယောဂီများအားလုံးနေရာနေပြီးတော့အာကေပစင်ထွန်းတဲ့ ဘွားနေပြီးတော့ကျေးဇူးတင်စကားတွေပြောကြဖို့ပြပါ ပေါင်းကခေါ်ပြီးတော့မေတ္တာဒုက္ခအပ္ပါဒယအာလုံးအလူရှင်များအာယဒါနအလူရှင်များစကားပြောလို့အတော်ပြည့်စည်အလူရှင်များဒီလိုလိုမြေအဝဆအလူရှင်များအာလုံးကို you know. যখন রবি রমণী Dewi အဲ့ဒါနဲ့ဒီဘဝလာပြီးတော့ဟုတ်တယ်ပေါ့အိုးကိုနာတိပေါင်းသူတော်ကောင်းတို့မိမိဉာဏ်မှာကိုနာတိများထင်ကြသလားထင်ပါတယ်ခင်ဗျာထင်ကြသလားထင်ပါတယ်ခင်ဗျာကိုယ်ရဲ့ခန္ဓာကိုပိုင်တဲ့ပုဂ္ဂိုလ်နာတဲ့ခန္ တဲ့တာဝန်ကိုမချွတ်မရွေ့ကြည်ပြောင်းထပ်ဆောင်ပူကြရတာအားလုံးနာရမဲ့တာဝန်ကိုလည်းသူကြည်ပြောင်းတယ်တရားမဲ့တာဝန်ကိုလည်းသူကြည်ပြောင်းခန္ဓာကသူ့တာဝန်ကိုသူကြည်အောင်ဆောင်ရွက်နိုင်စွာရှိတယ်မချွတ်ရွေ့ဘူးဘဒုတူတရားကိုမြန်မျက်နှာလိုက်ခြင်းလည်း မရှိဘူးငတ်ထိုးလို့လည်းမရဘူးရှောင်ဝဲလို့လည်းမရဘူးတာဝန်ကြည်အောင်ကိုဆောင်ရတာခန္ဓာကတာဝန်ကြည်ရင်ကိုယ်ကလည်းကိုယ်တာဝန်ကိုကြည်ဖို့လိုတာဟုတ်ကဲ့ပါခန္ဓာကကုတ္တဝေသူကြည်တယ်ဘုန်းကြီးတို့ကကုတ္တဝေကိုကြည်ဘူးမဟုတ်ပါဘူးเนาะ ကိုနာသည်လို့မြင်လိုက်လို့ရှိရင်ဆင်းတဲ့ စေအဝိဇ္ဇာကဘာလဲတော့အမောင်ဖုံးထားတယ်အဝိဇ္ဇာကအမောင်ဖ အိမ်ကမိသားစုကုန်ကလားဖြစ်သွားပြီနော်အပေါင်းအသင်းတွေပဲစဉ်းစားလိုက်တော့မဖြစ်ပါဘူးဘုကောင်မလည်းတိတ်တော့ဟုတ်ဟန်ဘုံမပေါ်ဘူးအဲဒီလိုဖြစ်တာတတိမရှိတော့ပုဂ္ဂိုလ်ရဲ့ဘဝကိုလက်ခံတဲ့ပုံစံစဉ်းစားအကုန် အဲ့လိုမကောင်းကူလဲကောင်းကူလဲကောင်းကူလဲကောင်းဆိုတော့လွာလည်းရှိတဲ့လူတွေကုန်တော့နော်လွာလည်းရှိတဲ့လူတွေကုန်တရားမှကောင်းတာမရှိနောက်ကကျတော့ဘယ်လိုတက်လာလဲဟမ်ဘုန်းကြီးเจ้าမှတက်လာသူစိတ်ကဘုန်းကြီးကလည်းတိတ်မှခံမှာဘုန်းကြီးကဘုန်းကြီးပါပါ တိမရှိသောပုဂ္ဂိုလ်များ၏ဘဝကိုလက်ခံပေါ်ကဘုံလည်းကောင်းဒီလည်းကောင်းဘုံလည်းကောင်းဒီလည်းမကောင်းရင်မကောင်းရင်မကောင်းရင်လည်းတော့ဖြစ်သွားတယ်။ဒါလည်းကောင်းပါဘူးဆိုတာကိုယ်ကိုယ်တိုင်အဲ့ဒီလိုဖြစ်တာ။တတိရှိသူများကြတော့တတိလည်းရှိတယ်ဉာဏ်ပညာလည်းတိုးတက်လာတယ်။စဉ္ ဒီကနေ့တင်ပေးလိုက်သောပညာရပ်ဖြင့်တမာဒိဋ္ဌိလမ်းကြောင်းကိုတင်ပေးလိုက်တယ်။အမြင်ရှင်းတမာဒိဋ္ဌိဆိုတာအမြင်ရှင်းသွားအမြင်လင်းသွားအမှန်တိုင်းမြင်သွားတဲ့ပညာရပ်ကိုတင်ပေးလိုက်တယ်။အဲဒီပညာရပ်ကိုတင်ပေးလိုက်ရုံညပဲကျွမ်းကျင်တဲ့အဆင့်ကိုရတော့ကိုယ်ကိုလောက်ဒီမှာကမလုပ်ပြလိုက်တယ်တင်ပေးလိုက်တာ မလုပ်ရဘူးပါ။ဖောက်စာခြင်းဆင်းရဘူး။ဟုတ်တယ်။ဒီမှာဆင်းမလို့ဆင်းရင်တော့ဆင်းမလား။အိမ်ရောက်ရင်ဖောက်စာခြင်း ရကြားလို့ရအားလုံးကဖြစ်နေတာအဲလိန်ထားတဲ့အတိုင်းပဲလက်ခံနေရတာသမာဓိဋ္ဌိလမ်းကြောင်းပေါ်ကိုဘုန်းကြီးကတင်ပေးခဲ့ပြီးရောက်လေရောက်ပြီးဆက်လျှောက်ဖို့ကကုတ္တံရှိပါသေးတယ်အဲ့ဒီလမ်းကိုဆက်လျှောက်ဖို့ကဘယ်မှာဆက်လျှောက်လဲဘယ်နေရာမှာဆက်လျှောက်လဲလို့ပြောရင်ဘယ်လိုလုပ်မလဲတဘဝလို့လျှောက် လျှောက်သဘောမှာလုံးလျှောက်အိမ်မှာဈေးမှာအလုပ်ထဲမှာဘယ်နေရာဖြစ်ဖြစ်ဒီလမ်းကြောင်းမှန်တိုင်းကိုသွားကိုလူလာမလို့ဘဒုဖို့ပေါ်ပါမလဲတတိအဖို့လေးပါမှဒီလမ်းကြောင်းကိုလည်းရှောက်နိုင်ပါတတိအဖို့မပါရင်ဒီလမ်းကြောင်းကိုရှောက်လို့မရဘူးအဲ့တော့ဒီတစ်ခေါက်ဝင်တဲ့ မျိုးလေ့ကျင့်ပေးထားတာဖြစ်တဲ့အတွက်ဒါကကာကြီးကိုတင်ပေးခဲ့ပြီဆိုရင်တော့ဒုရအချိန်ကျရင်တော့ခကွေးကိုတက်ပြီးတင်ပေးချက်ပါတယ်။နော်အစပြန်ပြန်ကောက်နေရှိမရဘူးပေါ့နော်။အစပြန်ကောက်လိုက်ရှိသွားလို့မရအစပြန်ကောက်ရှိသွားလို့မရဒီလိုဖြစ်နေတယ်။တိတ်မထူးဘူးပေါ့။ ဒါကြောင့်ဒီမှာဝင်မဲ့နောက်ထပ်ပုဂ္ဂိုလ်များဒီမှာကိုယ့်ရဲ့တာဟောထားတဲ့တရားတွေကိုအကျင့်ကြိမ်ခါကကျင့်ညက်အောင်ငာယူထားဖို့လိုပါတယ်။အဲ့ဒါကဒီကသင်ပေးလိုက်သောပညာရက်တွေကိုကျွမ်းကျင်ဆင်ရအောင်လုပ်ဖို့တာဝန်ရှိနေတယ်။အခုကဓမ္မနဲ့သင်ပေးလိုက်တယ်လို့သာဖြစ်သွားတယ်။ကျွမ်းကျင်ဆင်ကိုဘယ်သူမှ ကျွမ်းကျင်အဆင့်ကိုရောက်ဖို့အိမ်မှာပြန်ပြီးတော့ဒါကိုထပ်ခါတလဲလေးနားထောင်လို့လာလို့တရားတစ်ခုဆိုတာတစ်ခေါက်ခဲနဲ့မရဒါကိုထပ်ခါတလဲလေးနားထောင်သဘောပေါက်အောင်လို့ ကိစ္စလည်းပြီးပါတယ်နော်ပြီးခြင်းကိစ္စပြည့်စုံရင်ဘာလဲပြီးသွားလဲလွတ်မြောက်ခြင်းကိစ္စပါတပါးလေပြီးသွားပါလိမ့်မယ်သစ္စာလေးပါးကိုပြောပါတယ်နော်ဒါကလောကမောဟရနဲ့ဒုက္ခသစ္စာကုသယသစ္စာမေတ္တာသစ္စာនិရောဓသစ္စာသစ္စာလေးပါးကိုပြောနေတာလောကမောဟရနဲ့ ပြောနေတယ်အမှန်တကယ်သစ္စာလေးပါးကိုရှင်းပြတယ်ဘုရားပေါ့နော်အဲ့တော့မိမိစိတ်ထဲမှာပြန်သွားလို့ရှိရင်ယောဂီဆိုတာတရားအားထုတ်တယ်ဆိုတာလေလောဘတွေယောနေဖို့ဒေါသတွေယောနေဖို့ကိလေသာတွေယောနေဖို့ပြန်သွားနည်းနည်းမှမယောဘူးဆိုသူ့တဏ္ဍာမှာဘာမှမကိန်းခဲ့ဘူးလို့ဒီလိုမှတ်ရတယ်နော်အနည်းဆုံးအားပြော့ ဆဲကျင်နေမဆဲတော့ဆဲကျင်တဲ့စိတ်ကလေးဖြစ်တယ်မဆဲတော့အဲ့ဒီဆဲကျင်စိတ်ကလေးတွေကိုရသွားရမယ်နော်မနာလိုတဲ့စိတ်ဖြစ်တယ်စိတ်ဆိုးတဲ့စိတ်ဖြစ်တယ်စိတ်ဆိုးရုံညာပဲရသွားရရှေ့ဆက်ပြီးတော့ပရိယုဌာနလို့ခေါ်တဲ့ကိုယ်နဲ့နှုတ်ကိုရောက်မသွားစေ ဆဲနေယုံတာဆဲနေမှာမဆဲလိုက်ပါနဲ့အဝိဇ္ဇာကြောင့်တာဆဲနေတာဝိဇ္ဇာမဆဲခြင်းဝိဇ္ဇာကြောင့်တာဆဲနေတာဝိဇ္ဇာမဆဲခြင်းမိမိဉာဏ်ကလေအဝိဇ္ဇာဘဝမှုနေခုလူဆဲခြင်းဒီလူဆဲခြင်းကိုလူစိတ်တို့ခြင်းဒီလူစိတ် အဲ့လိုဖြစ်နေတဲ့ကံကတော့သူများကိုဆဲကျင်တာပြောကျင်တယ်ဆဲကျင်တယ်ပြောကျင်တယ်ပြည့်မြင်ကျင်တယ်ဆိုသူကဘာဖြစ်မှအဲ့လိုပြောလို့ဆဲလို့ဆိုလို့ရကိုယ့်ရဲ့ကုသိုလ်စိတ်ကလေးကိုဖြည့်ဆည်းရတယ်မလားသူများကိုဆဲတော့မယ်ဆိုရင်ကိုယ်စိတ်ကကုသိုလ်ဖြစ်နေတဲ့စိတ်ကိုဖြတ်လိုက်တာဖြတ်ပြီးတော့မှအကုသိုလ်စိတ်ကိုမွေးရမွေးပြီးတော့သူများကိုဆဲရသူများအပြည့်မြင်နေတဲ့စိတ်ကိုလည်းကြည့် လူတရားကိုပြင်းပြနေပြီဆိုရင်သူ့စိတ်မှာမာကအရင်ဖြတ်ရသူ့ပိန်ကိုစိတ်ကိုဘာဖြစ်အောင်ဖြတ်စီရအာဟုကိုစိတ်ဖြစ်အောင်ဖြတ်စီပြရဖြတ်စီပြီးမှသူ့အာဟုကိုစိတ်ဖြစ်ပြီးမှကိုယ်ပဲလူကိုမှာဖြတ်တယ်စေနာတို့ကိုကျေနပ်တာတို့မြင်မကြည်ငင်တာတို့ဆိုတာလေကိုယ့်ကိုယ်ကိုအရင်ဖြတ်စီပြီးမှတစ်ဖက် ဖက်ကလက်မခံရင်ကိုယ်ရင်ကြံခဲ့တာအဲ့ဒီအာဟုတုတရားကလေကိုယ်ဘက်ကမရဘူးတစ်ဖက်လူကနာမစိတ်ကြီးဖြစ်ကိုယ်ကဘာမှမသိကိုယ်စိတ်ကိုဖြစ်စီရကြလားကြာရတယ်ကိုယ်ဘက်ကဘာမှမသိရှာကိုယ်ကတော့အာဟုတုဒီဖြစ်အဝိဇ္ဇာတွေဝမ်းလို့ဒိဋ္ဌိတွေ ခြင်းပါတဲ့မဆဲလိုက်ပါနဲ့စိတ်ဆိုးခြင်းယုံတာဆိုးခြင်းပါမဆိုးလိုက်ပါနဲ့အဝိဇ္ဇာကြောင့်သာစိတ်ဆိုးတာဝိဇ္ဇာမဆိုးခြင်းဝိဇ္ဇာကြောင့်သာစိတ်ဆိုးတာဝိဇ္ဇာကြောင့်သာဆဲနေတာဝိဇ္ဇာဉာဏ်ဖြစ်ရင်ဆဲအောင်မလားမဆဲရဘူးစိတ်ဆိုးအောင်မလားစိတ်ဆိုးတော့သူများအမြင်ကြည့်မကြည့်ရပါဘူး ဘုန်းကြီးတို့တရားအားထုတ်တဲ့ပုဂ္ဂိုလ်အနေနဲ့မဖြစ်တဲ့ဘူးပေါ့ဟုတ်ပြီလားပရိတရားအားထုတ်တဲ့ပုဂ္ဂိုလ်တွေမှာဥစုတဲ့ဘောဥစုတောင်းတယ်နော်ပြီးတော့ပါလားဥစုသူမသောသတ္တမူဒုနာပိပါတက်ကောစွမ်းနိုင်ရမယ်လားရှင်းပြီလားမူဒုယောသားဖြောင့်မှတ်ရဲ့လား တရားလုပ်ကြဆိုပြီးတော့ကိုကယုတ်တာဖြောင်းမှဘာမှမရှိဆိုရင်ကိုမှဘာတရားမှမရှိဘူးလို့လက်ခံဖို့ဒီပါတယ်ဥစုဆိုတာလေဖြောင်းမှရမယ်တဲ့သူဥစုကြတော့စိတ်ပါဖြောင်းမှရကလေးကကြစ်မလုပ်ရဘူးပရိယေမာရမစင်ရဘူးဥစုဆိုတာကိုယ်နဲ့နှုတ်ကိုဖြောင်းမှအောင်ထားရ သူကုစုဆိုတာဘာလို့ဖြတ်မှတ်ရလို့စိတ်ပါဖြတ်မှတ်ရတယ်စိတ်ပါဖြတ်မှတ်ရတယ်ဆိုဘာလို့ဆိုလို့တော့ကလေးကချက်မလုံးရဘူးအများကြီးပေါ့စိတ်ကမဖြတ်မှတ်တာဆိုရင်လောကဝေါဟာရအများကြီးပဲဘုန်းကြီးတို့ကအကုန်ပြောတတ်လက်ကလုံးချားလက်ကတို့ပြီးတော့ဘာတွေရှိတယ်အများကြီးပဲเนาะအဲ့ဒါလေစိတ်ကမဖြတ်မှတ်ဘူးဆိုကလေးကချက်လက်ကလိန်နေတာ စုံနေတာပါပဲလောကဝါဒအဲ့ဒီဟာအများကြီးပဲအဲ့ဒါတော့တချို့ဟာတွေကတော့ဘုရားကြီးကသိလူတွေဆိုမျိုးမျိုးသိတာပေါ့အမျိုးမျိုးလူတွေကမျိုးစုံလောက်တာအဲ့ဒါတရားအားထုတ်တဲ့လူကစိတ်ပါဖြောင်းမှမှကျန်တာကဖြောင်းမှပေါ့မဖြောင်းမှဘူးဆိုလို့ရှိရင်တရားအားထုတ်တာတဲ့ပုဂ္ဂိုလ်ရဲ့အရေးချင်းမပြည့်ဘူး နော်တဲ့ကောကုစုစာကုစုစာသူဝဆသတာသုဆုံးမယံဒွေကူသောပုဂ္ဂိုလ်ရဲ့ဖြစ်ဖို့လိုလားတချို့ကဆုံးမရဖြစ်တယ်နော်ပြောရင်နားမထောင်ဘူးကိုထင်ရပဲပြောတယ်ဆုံးမတဲ့စကားကိုပြည့်ပြည့်ဝဝနားလည်ကောင်းမှုနိုင်ငံမှုရဲ့အစီအစဉ်ရှိဘူးကိုထင်ကလေးခြေလေးကြောင့်ပဲကိုထင်တာကိုလုပ်တယ်ဒါဆိုလို့ရှိရင်ဘာမှပြောစရာလည်း ဆုံးမလို့များတဲ့လူဆုံးမနေတယ်မထူဘူးပေါ့ဟုတ်တယ်မဟုတ်လားသူကဆောဆာတာပြီးတော့မူဒုညူးညံ့တည်ဝေးရမယ်မူဒုဆိုတာပါလေနော်ညူးညံ့ရမယ်တည်ဝေးရ ကြီးလွန်းရင်လေ ဒီငါးခုကိုထပ်ပြန်တလဲလဲမိမိတန်တန်မှာဘလို့အနေထားရှိတော့ဆိုတာကိုလည်းစင်ကြင်နိုင်စွာရှိရပါမယ်။အဲမေတ္တာတော့ဆိုရွတ်ရုပ်ပြီးမကြည့်မေတ္တာတော့ဆိုနိုင်လာကြပြီကြည့်ပဲ။အဲတော့ဒီတရားအားထုတ်တဲ့ပုဂ္ဂိုလ်တွေကြည်ပြန်သွားရင်နေညမေညတာဒုက္ခမရှိ စေးရတကူဒီတကူဣစေးကိုလုံရှိပါလေ။ဘာလဲ။တကူဒီတကူဣစေးကိုလုံရှိပါလေ။နာမည်လည်းသူများဆင်းရဲတာကိုလုံရှိဘူး။သူများမည်လည်းငါဆင်းရဲတာကိုလုံရှိပါလေ။တခြားသောပုဂ္ဂိုလ်လည်းတခြားသောပုဂ္ဂိုလ်ကိုဆင်းရဲမှုပြုခြင်းမှာအလိုရှိပါ လိုက်နာကျင့်သုံးဖို့ဟောတာရွတ်ယုံနဲ့မပြီးဘူးပရိက္ခာနာယုံနဲ့လည်းမပြီးဘူးမြတ်စွာဘုရားဟောတော်မူတဲ့တရားအားလုံးကဘာလို့ဖို့ကျင့်သုံးဖို့ဘာလို့ဖို့ကျင့်သုံးဖို့နေညမညတာဒုက္ခမေစေယဆိုပြီးပါနေညမညတာဒုက္ခမေစေယသုံးကောင်းနေညမညတာဒုက္ခမေစေယ ကူသည်တကူဤဆင်းရဲကိုအလိုမရှိပါစေနဲ့သုပမာလိုလည်းတော့ကောင်းဤဆင်းရဲကိုအလိုမရှိပါစေနဲ့တကူဤတကူဤဆင်းရဲ သူရောကိုယ်ရောချမ်းသာဘူးလားဒီလမ်းကြောင်းကိုအိမ်ရောက်ရင်ရှောက်နိုင်ပါစေအိမ်ရောက်ရင်တရားသမားများဒီလမ်းကြောင်းတော့အနည်းဆုံးရှောက်နိုင်ရမယ်တူဒီတူဒီဆင်းရဲကိုဘယ်လိုမရှိပါစေနဲ့ငါတီးဘူးသောအကြောင်းကြောင့်တစ်ဖက်သားမှာစိတ်ဆင်းရဲကိုယ်ဆင်းရဲမဖြစ်ပါစေ ငါပြောလိုက်တဲ့အတွက်ကြောင့်ငါလုပ်လိုက်တဲ့အတွက်ကြောင့်ငါကြံစီလိုက်တဲ့အတွက်ကြောင့်ကိုယ်စိတ်ကပါဆင်းရဲပင်ပန်းခြင်းအလျင်မရှိပါလေနဲ့ဟုတ်ကဲ့ပါငါပြောလိုက်တဲ့အတွက်ကြောင့်ငါလုပ်လိုက်တဲ့အတွက်ကြောင့်ငါကြံစီလိုက်တဲ့အတွက်ကြောင့်သူတစ်ပါးတို့ရဲ့ကိုယ်နှုတ်နှလုံးသွင်းမှာဆင်းရဲပင် တရားသမားရဲ့စိတ်ဓာတ်ကအင်းလာပါနော်ရုပ်တည် ိဇ္ဇာတွေလွမ်းမိုးပါဇက်ကထွက်သမျှလေသူမှာအကုသိုလ်ပဲစိတ်ကကြံစီသမျှလေအကုသိုလ်ပဲဒါကြောင့်ကိုယ်မှာတရားတိမတိဆိုတာလောကသဘာဝတွေနဲ့စစ်ကြည့်ပါဦးယုတ်တိနံတွေကြောင့်သိမပြောကြနဲ့ဦးဟုတ်လားမဟုတ်လားကိုယ်သဘာဝဖြစ်နေတဲ့ကိုယ်စိတ်ရဲ့သဘာဝလေးကိုစစ်ဆေးကြည့်ကြပါဦးနော် စစ်ဆေးမှုကြပါခံရလောက်တဲ့စစ်မပြေဘူးအဆန့်ရှိကိုလူပဲတရားရှိတဲ့ပုဂ္ဂိုလ်ခံလုံနေရုံနဲ့မိမိစိတ်ကမငြိမ်းချမ်းပါဘူးတဲ့တကယ်အဆန့်ရှိတဲ့ပုဂ္ဂိုလ်မှာစိတ်ကပါဖြစ်မှာတော့ငြိမ်းအေးမှာငြိမ်းအေးတဲ့ဘဝပိုင်ရှင်တရားဖြစ်လာမှာဒါကြောင့်ဒီရယောဂီများအားလုံးအပြည့်အသင်ပေးလိုက်သောပညာရများဖြင့်မိမိဘဝကိုငြိမ်းအေး ဤဆောင်နိုင်သောပုဂ္ဂိုလ်များဖြစ်ကြ